တုတ်တန်ကျန်အခန်းကြီး6အငယ်1မှ9ငါသားတင်သည်အဆွေခင်မွန်းအတွက် အာမခံမိတော်၎င်းသူတစ်ပါးနှင့်လက်ဝါးချင်းရိုက်မိတော်၎င်းကိုနှုတ်ထွက်စကားဖြင့်ကြော့မိပြီကိုပြောသောစကားကြောင့်အမှုရောက်လေပြီငါသားတင်သည်အဆွေခင်မွန်းလက်သို့ရောက်မိလျင် ကိုကိုနှုတ်အံ့သောငါအဘယ်သို့ပြုရမည်နည်းဟုမူကားအဆွေခင်မွန်းထံသို့တွား၍ကိုကိုနှိမ့်ချလျက်သူ့ကိုနှိုးဆော်လော့ အိမ်မပျော်နှင့်မျက်စိမှိတ်၍မငိုက်နှင့်မုတ်ဆိုးလက်မှသမင်ဒရယ်ကို၎င်း၊ငှက်ကို၎င်းနှုတ်ရသကဲ့သို့ကိုယ်ကိုနှုတ်လော့။6အချင်းလူပျင်း၊ပရွက်ဆိတ်ထံသို့သွား၍သူ၏အပြုအမူတို့ကိုဆင်ခြင်သဖြင့်ပညာရှိစေလော့။ပရွက်ဆိတ်သည်ဆရာမရှိ၊ပဲ့ပြင်သောသူမရှိ၊မင်းမရှိဘဲလျက်၊နွေကာလနှင့် စပါးရိတ်ရာကာလ၌မိမိစားစရာအစာကို ရှာဖွေ တို့ထားတတ်၏။အိုလူပြင်းတင်းဒီအဘယ်မျှကာလပတ်လုံးအိပ်လျက်နေလိမ့်မည်နီ။အဘယ်သောအခါနိုးလိမ့်မည်နီ။ခဏအိပ်လျက်ခဏပျော်လျက်အိပ်ပျော်အံ့သောငါခဏလက်ချင်းပိုက်လျက်နေစဉ်တွင်ဆင်းရဲခြင်းသည်ခရီးသွားသောသူကဲ့သို့၎င်းဥစ္စာပြုံးတိခြင်းသည်သူရဲ့ကဲ့သို့၎င်း ရောက်လာလိမ့်မည်။ဆိုးရုပ်သောသူနှင့် မတရားသောသူသည်ကောက်လင်သောစကား၌ကျင်လည်တတ်၏။မျက်တောင်ခတ်လျက် ခြေဖြင့်အမှတ်ပေးလျက်လက်ချောင်းတို့ဖြင့်တုံတင်လျက်ပြုတ်တတ်၏ကောက်သောစိတ်သဘောနှင့်ပြည့်စုံ၍မကောင်းသောအကြံကို အစဉ်ကြံစီတတ်၏သူတစ်ပါးချင်းရန်တွေ့စေခြင်းဟာပြုတ်တတ်၏ထိုကြောင့်သူသည် အမှတ်တမဲ့အမှုရောက်၍ကိုးွယ်ရမရဘဲချက်ချင်းကျိုးပဲ့ပျက်စီးရလိမ့်မည်အငယ်16မှ19ထာဝရဘုရားမုံတော်မူသောအရာ6ပါးမက ဆက်ဆုပ်ရွံရှာတော်မူသော အရာခုနှစ်ပါးဟုမူကားထောင်လွှားသောမျက်နှာတစ်ပါးမှုသာ၌ကျင်လေသောရှာတစ်ပါးအပြစ်မရှိသောသူ၏အသက်ကိုတတ်သောလက်တစ်ပါးမကောင်းသောအကြံကိုကြံစီသောနှလုံးတစ်ပါးအပြစ်ပြုရသောအလင်းမြန်ပြေးတတ်သောခြေတစ်ပါးမှုသာစကားကိုပြော၍မမှန်သောတက်တည်တစ်ပါးအပေါင်းဖော်ခြင်းရန်တွေ့စေခြင်းကပြုတတ်သောသူတစ်ပါးသည်အငယ်20မှ 35ငါသားအဖဤပညတ်စကားကိုနားထောင်လော့အမိပေးသောတရားကိုမပယ်နှင့်နှလုံးပေါ်မှာအမြဲချီ၍လယ်ပင်၌ဆွဲထားလော့တင်သည် အခြားသို့သွားသောအခါထိုပညတ်တရားသည်လမ်းပြလိမ့်မည်အိတ်သောအခါတင့်ကိုစောင့်လိမ့်မည်နိုးသောအခါတင်နှင့်နှုတ်ဆက်လိမ့်မည်အကြောင်းမူကားပညတ်တော်သည်မိခွက်ဖြစ်၏တရားတော်သည် အလင်းဖြစ်၏အပြစ်ကိုပြတ်တတ်သောဩဝါဒစကားသည် အသက်လမ်းဖြစ်၏သို့သောမိမနှင့်၎င်းအမျိုးပြတ်သောမိမချော့မော့တတ်သောနှုတ်နှင့်၎င်းလွတ်စေခြင်းဟာတင့်ကိုစောင့်ဖို့ရာဖြစ်သည်ထိုသို့သောမိမသည်အစင်းလှတော်လဲတတ်မဲ့သောစိတ်မရှိနှင့်သူသည်မျက်ခမ်းတို့ဖြင့်တင့်ကိုမကြော့မိစေနှင့် အကြောင်းမူကားပြည်တစာမကိုမှီဝဲသောယောက်ျားသည်ဆင်းရဲ၍မုတ်တလုံးကိုသာရတတ်၏မြောက်မှထားသောမိမသည်လည်း မြတ်သောအသက်ကိုဖန်တတ်၏လူသည်အဝတ်မလောင်ဘဲမိကိုပိုက်ဖက်နိုင်သလိုခြေမလောင်ဘဲမိခဲပေါ်မှာနင်းနိုင်သလိုသူမယားထံသို့ဝင်သောသူသည် ထိုနည်းတူဖြစ်၏သူမယားကိုပြစ်မှားသောသူမည်သည်ကားအပြစ်နှင့်မကင်းမလွတ်နိုင်ရာမွတ်တိတ်သောစိတ်ပြေစေခြင်းကခိုးသောသူပင်အပြစ်မလွတ်ရတွေးမိလျင်ခုနဆပြန်ပေးရမည်ကိုအိမ်၌ရှိသမျှသောဥစ္စာတို့ကိုယော်ရမည် သူ့မယားကိုပြစ်မှားသောသူသည်ဉာဏ်မရှိ။ထိုသို့ပြုသောသူသည်မိမိအသက်ကိုဖျက်ဆီးတတ်၏။နာကျင်စွာထိခိုက်ခြင်းနှင့်အသရေရှုတ်ချခြင်းကိုခံရလိမ့်မည်။သူ၏အရှက်ကွဲခြင်းသည်မပြေနိုင်။အကြောင်းမူကား၊ယောက်ျားသည်မယားကိုမယုံသောစိတ်ရှိလျှင်ပြင်းထန်စွာအမျက်ထွက်တတ်၏။အပြစ်ပေးချိန်ရောက်သောအခါသနားခြင်းမရှိတတ်။လျော်ပြစ်ငွေမည်မျှကို ပမာဏမပြုတတ်။များစွာသောလက်ဆောင်တို့ကိုပေးသော်လည်း စိတ်မပြေတတ်